သတိမျိုးလာစုပ်73ရက်နေ့ကလာွယ်ဖိနေပေါ့ထွက်သွားတော့ဒိုင်ဦးမှာညတရားဟောဘုညာစဉ်းစားတာယထာကလည်းသူကတော်တော်နောက်ကျတယ်ကိုရောက်တာတော့ယထာကလည်းခုနအိနီးမှရောက်သွားတယ်လို့ကပ်ပြီးတော့တရားဟောရတယ်သူတို့အစီအစဉ်လဲဟာနဲ့လုံမထားဘူးတတိညာကတော့တရားမဟောရဘူး လာဂွန်နေ့မှာလာဂွန်နေ့မှာတော့သူတို့ကထေရီပေါ်တယ်သူတို့မြို့လုံးမြို့လုံးညို့အဲဈေးကနေပြီးတော့ကောင်းဆောင်ပြီးတော့ခင်းတဲ့ကထေရီမှာပဲတော့အဲဒီကထေရီတရားနေ့လေကထေရီတရားဟောရတယ်ညကြတော့အစီအစဉ်ရတယ်ဝါမိကသုတ်တရားဟော ပြီးသလောက်ပါပဲအကုန်လုံးတော့မပြီးပါဘူးတဝဲတည်းပဲဟောပြီးတော့အဲဒီနောက်တည့်ရက်လာဇန်တည့်ရက်နေ့မှာမန္တလေးကျူကိုဆက်သွားတော့လာဇန်နှစ်ရက်နေ့မှာကျူကိုရောက်အဲဒီရောက်ပြီးတော့စိတ်ခွန်စိတ်ခွန်မှာလာဇန်ရှိရနေတိအောင် ဟောသာရှိဟုတ်တယ်အဲဒီကြောင်နေပြီးတော့အဲဒီမှာဘုန်းကြီးအရင်ကျောင်းတိုက်ကျောင်းတကားရဟန်းရဟန်းမှလည်းဖြစ်ပါတယ်ရဟန်းတကားကြီးကတော့သုံးတော်ချပါပြီဟိုလွန်ခဲ့တဲ့နှစ်သုံးလောက်အသုံးတော်မရှိပါဘူးအဲဒီရဟန်းမှ ကျောင်းမကြီးကသူကတိုက်ကလေးတစ်လုံးထဆောက်ထားပါတယ်ဟိုရင်ကခွင်းကြီးနေတဲ့တိုက်နဲ့ပြန်ပြီးတော့အဲဒီတိုက်ရွေးချဖို့ပဲဒီမင်းကကြီးရွေးသွားအဲဒီရည်စဲမချခင်တရားကအဆောက်အဦတွေကျောင်းထဲကမ္မထာကျောင်းတို့ဘာလို့ပြောလဲဟိုကတက္ကသီကတက္ကသီဒီကလာတဲ့အခါသူကရွေးချပွဲလုပ်တယ်ဆိုတာကိုဒါလေးတွေကလည်းအတူထွာလေးတွေနိဝရဏတရားလေးတွေဟောရတော့မှာ အဲဒီတရားစေချာကလည်းတရားဟောရတယ်အဲအလုံးသောပရိသတ်တွေအများတော်နုအနုသာသနီနေရာချင်းဝိပဿနာတရားကတော့အဲဒီလာသာရှိရနေတရားပဲဟောခဲ့ရပါတယ်နေ့ပဲဟောရတယ်ဟောမှာတော့ပရိသတ်တွေသွားလို့ပြန်လို့လိုအောင်နေဟောပြီးလို့ရှိရင်အဲဒီအနီးနာကနှစ်မိုင်လောက်သုံးမိုင်လောက်ဝေးတဲ့နေရာတွေကတော့နေချင်းညာသူတို့ပြန်လို့ရတယ်

မလာနိုင်တော့ဆရာတော်နည်းနည်းဟောပါအောင်ဆိုတာလည်းဒီမှာဟောရတယ်ဒီမှာနေ့ဟောတာအဲဒီကိုယ်ရနေညမှာရွှေဘုံမှာတရားဟောဒီကိုဟောပြီးတော့10ရက်7ရက်12ရက်13ရက်ကဒကာကြီးဥတင်ပေါ်ပြင်တော်တာနဲ့ကြောင်ကြောင်းမှာဟောတာပေါ့၄ရက်ယူတဲ့က2ရက်ရွှေဘုံတောင်ပေါ်ကျောင်းက2ရက်ညည

လာစုအဲလာဇန်73ရက်ပေါ့လေလာဇန်74ရက်ကြတော့ကိုရေဦး74ရက်15ရက်ရေဦးမှာတရားဟောပရိသတ်တွေတော့လာကြပါတယ်သူကတော်တော်ပဲကျူးကျူးဆဆလာကြပရိသတ်တွေကတော့တရားပေါ်တယ်တရားပေါ်တယ်တော်တော် စိတ်ပါစိတ်ပါဝင်စားစွာနဲ့သူတော်ဝူဝေးကလာကြပြီးတော့လာရီကျော်တရက်နှစ်ရက်ကပုံနကားဆိုတဲ့ရွာမှာနေနေမှာတရားဟောရလမ်းနေရတော့အဲဒီကတော့လမ်းခကြမ်းကြမ်းနေပေါ့လေဒေါ်လာနေအစားက ဥဒင်မောကနဲ့လိုက်ဖို့ပါသူကမသွားနိုင်တဲ့ရက်တွေဖြစ်နေမှာခြေကားမှာတော်ရုံကြီးလမ်းနေရတော့လမ်းကြနေပဲသူကအဲဒီမှာလည်းပဲသူကပြိဿတွေအဝေးနီးလာကြပါတယ်သူ၄၅၆မိုင်9မိုင်ရက်တွေကဂျိုလည်းလဲနေလာကြဂျိုလည်းပဲကြည်ချင်းလာကြမကြနိုင်တဲ့ပုဂ္ဂိုလ်တွေကအိတ်နေနေမှာတော်တော်တော်သူတို့စီကတရားဝဲလို့ရင် ဒါပဲလူတွေသူကကျွေးကျွေးဝေရတယ်သူတို့စုတာတယ်သူကျွေးကြဟုတ်ပါအဲဒီရေဦးရောက်တဲ့အခါမှာဘုန်းကြီးပထမစဉ်းစားထားတာကကမ္မထာဒါနနှစ်ခုပဲတရားဟောရမယ်လို့စဉ်းစားထားတာကိုအခုဟိုရောက်တော့သူကမ္မထာဒါနတရားမသိတဲ့ကမ္မထာဒါနလေးတွေရှိနေတော့အဲဒီဌာနလေးတွေကသူတို့ရကိုရောက်ရုံလေးပဲမရောက်ပါအောင်ကြွပါအောင်ဆိုပြီးတော့ ပညာသာနဲ့သွားပြီးတော့သွားရတော့နေချင်းညာကြောက်ရုံပဲဆိုပြီးတော့သွားပြီမယ်လို့ဟိုကြဟောရတာနဲ့ဆိုတော့နေဟောရညဟောရတယ်တော်တော်ပန်းသွားတယ်မယ်ယူမှာဒီရောညရောဆက်ပြီးတော့ဟောရတော်တော်ပင်ပန်းသွားတရားဟောတော့သိမပြီးတရားဟောပြီးတဲ့အခါကျတော့ပိုင်ထဲမှာစဉ်းစားလိုက်တော့ခပ်ပူပူဖြစ်နေအောင်မယ်ဒီလိုဆိုလို့ရှိရင်ခက်သားပဲလို့အဲတရားဟောဖို့ရည်တည်တယ်အများကြီးသင်ထားတယ် အပြီးဆုံးမှဟောမှဟောနိုင်မှာမလားယောဂတစ်ခုများဖြစ်မှာလေတော့ဆိုရင်ပြီ။နောက်ရရေဦးကပြီးတော့တင်းနေရဆိုတာကြာပါပြီရှိကဘုန်းကြီးရသိခွန်မှာဒီတုန်းကတည်းကတင်းနေရကဆရာတော်ဘောရီကျောင်းဆရာတော်ဆိုဘုန်းကြီးရတဲ့ကြီးပါတယ်။အဲသိခွန်မှာလာပြီးတရားထုတ်ကြတာဒီရန်ကုန်မလာခင်ကတည်းကပါပဲ။အဲဒီက သမထဒါနာဖွင့်တာလို့သူเจ้าမှာစာသင်ကျောင်းကလည်းရှင်းအင်္ဂလိပ်လက်ထက်ကတည်းကကြည်ပါတယ်ဒါတော့သူအဲဒီစာသင်ကျောင်းကထွက်ပြီးတော့ရာဟုဌာနနေရနဲ့နေတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများရှိပါတယ်သူကအဲဒီမှာကမ္မထာကျောင်းဖွင့်တာကိုတုံးကတည်းကတရားဟောပြမှုအဲဒီခါတုန်းကတော့မငြိမ်မသက်တဲ့ခါကာလကိုဟိုနေဟိုနေတွေကဟိုတဘုံတွေပါလေရှိတယ် အချိန်ကာလမို့သူတို့မပွင့်နိုင်ကြဘူးဒါနဲ့မရောက်အောင်ဒီကတော့ရေဦးကနေပြီးတော့မုံရွာလဲသွားရမှာဆိုတော့အဲ့ဒီလမ်းကပဲကူးမှာပဲလို့အဲ့ဒီမှာစာပေးထားတော့သူတို့အဲ့ဒီကလည်းပဲတရားပွဲလုပ်ပါတယ်မလားသိတရားထက်သာစွာနဲ့ပဲသူတို့တရားနာတွေတော်တော်များများလာကြသူတို့သူကတရားပွဲကမလုပ်ဘူးတော့တရားနာတဲလာမယ်မထင်ဘူးဆိုမန္တကလေးနာ ကြော်ယုံထိုးတာကြောက်တော့တာကြည့်လိုက်တော့ဟိုဆရာတော်ပြောဆရာတော်မန္တကလေးကတရားနာပရိသတ်တော်ဆမ်းမှာမဟုတ်ဘူးမဆမ်းလဲဘုံတော်လိုလိုအောင်မှာပဲတဲ့သူပြောတယ်သူတရားနာပရိသတ်သူသူတရားတော်သူမန္တကထဲမှာဆိုလို့ချင်းတော့နေရာသုံးရာလောက်ဆမ်းမှာပေါ့သူကလောက်တာဒီမန္တကလေးနဲ့တော့မဆမ်းဘူးလို့လာလိမ့်မယ်လို့တရားနာတယ်လာရင်လည်းပဲတော့ဘုံတော်လိုလိုအောင်တာပေါ့လေเจ้าညက်ပြပြမှာလေเจ้า ကြောင်းအောင်နဲ့မာနနဲ့ဆက်လိုက်လို့ရှိရင်ပြင်ကြောင်းအောင်ကလည်းအကျယ်ကြီးပါပဲဘေးပဝန်းကျင်ကလည်းသူကနေကြရတယ်ကြည့်တော့တရားစာရောကလည်းသူကတထောင်ရိုက်တာရဟနာပရိသတ်တရားပထမညတည်းကသူက3000နဲ့နေပုံမရပါဘူးပိုဦးမှလည်းသူပါရဲလာတယ်အများကြီးပဲသူကဟိုတရားတရားစာရွက်ဒီလည်းသူနှောက်မဝင်နိုင်ဘူးနောက်ရက်ဒီလည်းပဲများများလာပါတယ်အဲဒီမှာလည်း

အဲဒီကနေပြီးတော့ပြင်းနေညာကနေပြီးတော့မုံရွာမုံရွာကတော့ကြီးရတဲ့ရောက်ဖူးနေတဲ့နေရာပါပဲမုံရွာမှာသမ်းတဲ့ရောင်ကြီးတဲ့ကမ္မဋ္ဌာန်းဌာနရှိတယ်သန္တာရိတာဌာနကောင်းပါတဲ့သူနေရာဌာနသမ်းတဲ့ရောင်ကြီးဆိုတာတချို့ကရောက်ဖူးကြလိမ့်မယ်ဘုန်းကြီးများသာသနာ့ရိပ်သာထဲမှာတော့မုံရွာသမ်းတဲ့ရောင်ကြီးဌာနကသူကကောင်းတဲ့ဌာနတစ်ခုပဲအဲ့ဒီဌာနလောက်ကောင်းတာက အဲဒီသာသနာ့ရေးသာဖယ်ထားပေါ်တယ်ဒီစဉ်နေရာဆိုလို့ချင်းအဲ့ဒီဌာနလောက်သတ္တရဲ့အကြည့်တာဖြည်းဖြည်းခုနဲ့တူတယ်သူကအဆောက်အဦတွေပါလေလဲကောင်းတယ်သတ္တရဲ့ရဲ့အဲမြင်နေရလည်းပဲပြက်ပြက်ပြူးပြူးနဲ့တရားထုတ်တဲ့ယောဂီတွေလည်းတရားများတယ်မုံရွာကတော်ပါတယ်ပြီးတော့အဲဒီကသာနာရောင်ကြီးမှာကမ္မထာ မဏနာစိရိယအုပ်ချုပ်တဲ့ဆရာတော်ကလည်းပဲတော်ပါတယ်သူကလည်းပဲသက်ဆိုင်ရေးတွေပါလေအကုန်လုံးယူယူပြီးပြီးအမှန်ကြီးပါတယ်ယူယူလေးပဲကိုတော့နေတာอืมယူယူလေးနဲ့တရားဓမ္မတွေနဲ့သက်ဆိုင်ရေးအမှန်ကောင်းပါတယ်သူကတရားဓမ္မတွေသွန်သင်ဆုံးမအကျိုးများအောင်လို့ညွှန်ကြားသူတော်တော်ကိုအဆင်ပြေပါတယ်ဒါကြောင့်လည်းသူ့နေရာဌာနလည်းကြီးပွားနေတယ်သူက သောက်ဦးတွေဆိုကမ္မထာကျောင်းတွေဆိုသတ်သတ်ရဲတော်တော်ကောင်းတဲ့ကမ္မထာကျောင်းတွေပါပဲနေကင်းထိုင်ကင်းအမှန်ကောင်းပါတယ်ဒီနေရာအဲ့ဒီမှာက၃ညမွေရွေးကျင်းပုံဆိုတာအဲ့ဒီနာကိုယ်မှန်တော့ဝေးတယ်ဒီကကြွားကြီးပါပဲအဲ့ဒီမှာလည်းကမ္မထာနာကြာပါပြီဒါလည်းအဟောင်းမငင်ကရောက်ဘူးတဲ့နေရာအဲ့ဒီမှာတော့တနေ့နဲ့တညမုံရွာရဲ့ အနောက်ဘက်ကကူးပြီးတော့အဲဒီမှာဝိညာဏကရှင်သွင်းမြစ်ပေါ့တယ်ရှင်သွင်းမြစ်အနောက်ဘက်ကမှကူးပြီးတော့6တင်းညဆိုတဲ့ဌာနရှိပါတယ်6တင်းညဆိုတဲ့ဌာနကတောကျောင်းပါပဲအရင်ကအဲဒီအဲဒီကဘုန်းကြီးကတော့ဟိုမှာစကိုင်းမှာရှင်ညာချင်းဌာနကနေပြီးအဲဒီကနေပြီးသူတောကျောင်းသွားနေ

ဒီပြင်ရွာတွေကတော့3မိုင်လောက်4မိုင်လောက်ဒီလိုဝေးတဲ့ရွာတွေပါပဲအဲဒီပဝန်းကျင်ရွာတွေမှာသူအများအားသူလက်ပတ်ပြီးသူဆုံးခံသွားစားတော့လေသူကသက်သက်လည်းလည်းစားဆုံးခံကလည်းသူအမြဲသွားအဲဒီပဝန်းကျင်ကရွာတွေကသူတော့ယူပြီးလေးစားမှုရှိပါတယ်ဟိုရှိရတဲ့ကပါပဲသူအဲဒီသွားနေစားတဲ့ကအဲဒီက လူတကာဓမ္မတွေကတော့မဟုတ်ဘူးညရောင်မှာရှိတဲ့ဘုန်းကြီးတွေကသူ့သူ့တော့ကြီးညိုးနေကြတယ်လို့လူဒီလေးစားမှုရှိနေကြတယ်ချီးမွမ်းကြတယ်သူတို့ရရွာတွေမှာလူတွေခပ်ပေပြီတွေထမ်းရည်တွေထမ်းရည်တို့ကတော့လည်းပေါ်တာဟုတ်ကထမ်းမင်းနေပြီးတော့ဒါရည်ရည်တွေတောက်စားပြီးမူးရည်နေတဲ့လူတွေ အဲဒီရရွာကဆရာသမားတွေကသုံးမဆိုလည်းမဖြစ်တဲ့လူတွေဒီလိုလူတွေဟာအဲဒီကဥဒုတရောက်လာတော့သူကအထူးလဲဟောပြောနေတာမဟုတ်သူဆုံးခံသွားတာနဲ့အဒီမနေတာထိုင်တာနဲ့သူ့ကြည်ညိုတာနဲ့လူတွေတရားအားထုတ်ကြပါနဲ့လူကောင်းတွေဖြစ်ကုန်ဒါနဲ့အဲဒီကဘုန်းကြီးတွေကသူ့အလေးပြုကြတယ်ဒီဥဒုတဥဒုတကြွလာပြီလို့ပဲတဲ့ဒီတရားတွေသူတို့ဆုံးမလို့မရဘူးတဲ့ဒီလူတွေကအခုမှလူကောင်းတွေဖြစ်ကုန်တဲ့နေရာကြတယ်သူက တခါကဘုန်းကြီးကဥိသုဒ္ဓအဲ့ဒီရမှမနေဘူးချသွားတော့မယ်ဆိုလို့ချသွားမယ်ဆိုလို့ရှိရင်ဒီနေ့နေရာမသွားပါနဲ့စိတ်ကုန်ပါသီရဏပဲနေပါအောင်လို့ဘုန်းကြီးကသာတခါရေးဘူးတော့သာတခါရေးဘူးတော့အဲ့ဒီရကဘုန်းကြီးတွေကနေပြီးဒီမှာသာရေးတယ်ဥိသုဒ္ဓဒီနေ့နေရာမကျွတ်လိုက်ပါနဲ့တဲ့ဒီနေရာသူကျေးဇူးများပါတယ်တဲ့ဒီမှာတရားဓမ္မတွေအမှန်ကျေးဇူးများနေပါတယ်ဆရာတော်မကျွတ်လိုက်ပါနဲ့လို့သူကတောင်းပါနေတယ်သူက အဲဒီတော့အဲဒီဒါနကတော်တော်လေးအဆင်ပြေပါတယ်သူကတော်ကြောင်းပဲအရင်ကသွားတော့လည်းအဆောက်အဦအသင်းတင်တော့ရှိပါတယ်အခုဒီကသွားတော့သူကဓမ္မယုံကြီးရောပါသူကအောင်မယ်သူကတော်တော်ကြီးကြီးတယ်ပဲဓမ္မယုံကြီးတယ်မငယ်လာဘူးသူကဖောက်ပြီးတော့ဖြစ်ရေတွေပါတွေအတွက်ရေကသူစမ်းတဲ့အဲဒီကရေတွင်းနဲ့ရေကောင်းနေပါပဲအဲဒါတွေကို တောင်ကုန်းလေးဖြစ်နေတော့သူကုန်းပေါ်ရောက်အောင်လို့သူကရေစက်ရေစက်လူတဲ့တကားနဲ့အင်းရင်စက်လူတဲ့တကားနဲ့သူကအပြည့်စုံပါပဲတော်တယ်မှာဆိုတယ်อืมပြည့်စုံမယ်သူဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်လည်းပဲသူကဈေးစကားမကုန်ဘူးသူတဲတော်တယ်သူကအဲဒီဝိသုဒ္ဓသုံးခါနာနဲ့ပဲနောက်ကတကားနှစ်ယောက်လောက်လိုက်ထားတယ်ဆိုတာကိုသုံးလုံးတာလေဟိုဟိုရွာဒီရွာတွေလှည့်ပြီးသုံးခါနာ အဲ့ဒါတွေဟာလာပြီးတရားထုတ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးစားတော့တော့လောက်အောင်ဟို40 50လောက်တော့ကျွေးနိုင်တယ်ဆိုတာပဲဆိုတာအဲ့ဒီမှာဈေးမကုန်ချက်ပြုတ်မစားရဘူးဆိုတော့တော့ရတယ်နဲ့တော့တော်တော်ပါတယ်သူကအဲ့ဒါကြောင့်တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းမနှဲလာဘူးဘုန်းကြီးနေခြင်းနေခြင်းညာဆိုတော့သွားတော့ပြိဿနည်းနည်းပါးပါးရှိမှပဲအောင်းမိတယ်ဘာဟုတ်မလဲသူကသူ့တော်ဘာယုံကြီးနဲ့ပြည့်တဲ့ပြင်ပြင်မဲ့လည်းပဲဓမ္မယုံကြီးပေါ်တော့သူကရှိသေးတယ်သူက အဲ့ဒီမှာလူတစ်ထောင်နဲ့မနေဘူးတော်တယ်မှာဘယ်ကလူတွေစုညောင်းမသိဘူးတမင်ဖိတ်တော့တာမဟုတ်ဘူးတဲ့သူကဒီလာကြတာတဲ့သူကအဲ့ဒါနဲ့ရောက်တဲ့အခါနေနေပြီမဲ့လို့သူကတရားကဟောလိုက်ရသေးတာကိုတော်တော်များများအဲ့ဒီမှာလည်းနေဟောရညဟောရနေမူကားတော့လည်းနည်းနည်းပန်းတော့ပါလားနောက်အဲ့ဒီကနေပြီးတော့၃ရက်၄ရက်၅ရက်၆ရက် ဟိုလေ9 3ရက်4ရက်5ရက်6ရက်5ရက်6ရက်9ရက်10ရက်ပြောအဲဒီကမုံရွာရှိတာရှိရပြီးတော့9ရက်ကြတော့ကိုစကိုင်းမှာတရားဟောဖို့ဆိုတာလမ်းကအလကပဆိုတဲ့ကမ္မဋ္ဌာနာလေးတခုရှိတယ်အရင်ကလည်းရောက်ဘူးပါတယ်သူကသူကလည်းနေခင်းရောက်ရုံသတော်ခံရုံပဲကြွပါအောင်ဆိုပြီးသူကလာပြင်တာနဲ့လိုက်သွားတယ်ဒီမှာလည်းနည်းနည်းပါးပါးဟောရပါတယ်။မာတော့ဆရာကျန်တို့ပါတာနဲ့ ရာကျမ်းနဲ့ဥတ္တဝရနဲ့ဆရာကျမ်းနဲ့များများဟောကြပြီးတော့ဒီကနည်းနည်းပြောရမှာပဲသူပြောရတယ်သူကသက်သာဟုတ်လို့ပြောတယ်အဲ့ဒီကိုရညမှာတော့စကိုင်းမှာတရားဟောစကိုင်းကတော့ဈေးရတယ်အဲ့ဒီကဥကြုံမြင်တော့ကြောက်ထားပါတယ်ဒီဘက်လာလို့ရှိရင်သူတို့စီကတော့တရက်တော့ပြင်ထားပါတဲ့ဘယ်တော့ဖြစ်ဖြစ် အဲဒီမှာတရားတော်နားပါအောင်တရားလည်းပဲတရားတော်ဟောပါအောင်ဆိုတာနဲ့ဒါနဲ့သူပြီးအဲ့ဒီပဲရောက်လို့ချင်းတရားတည်းထားဒီရတော့သူအထူးမဟုတ်ပါဘူးသူအခါတိုင်းလာနေကြပြိဿတွေပါပဲယောဂီတွေမန္တလေးကတော့နှစ်ရက်နားဖို့ရအစီအစဉ်လုပ်ထားပါတယ်သာ10ရက်7ရက်မန္တလေးမှာနားမယ်လို့သူတို့ကဓမ္မတွေရောက်တဲ့ခါလည်းပဲလာရောက်ပြီးတော့တွေ့ရ ကုမြေရအောင်ပြီးတော့ကိုဆုံးလေးပါလေးကရှင်တဲ့ပုဂ္ဂိုလ်လည်းကရအောင်အဲသူတို့မာလေးကရှိတဲ့ဓမ္မတွေမထတာလည်းစပြီးတော့လဲအားပေးမှုဖြစ်သွားအောင်လို့ဘုညာအဲ့ဒီနှစ်ရက်ထားတာနားရက်ဆိုပြီးထားကျုံကျုံတောင်သားမှာအရင်ကစိတ်မေရီဆိုတဲ့ဌာနမှာတရားဟောပြောနေတဲ့ ဘုရားသာသနာပြုဖွဲ့ဆိုပြီးတော့ဘုရားသာသနာဗဟိုဘုရားသာသနာပြုဖွဲ့တယ်မန္တလေးကသူရှိပါတယ်သူတို့ကတင်းငွေတွေတင်းငွေတွေဓမ္မအဓိကသင်ကြားတဲ့ပုဂ္ဂိုလ်တွေပြင်ပြီးတော့တရားနာတယ်อืมပြီးတော့တင်းနေတိုင်းလည်းသူတို့တရားဟောတယ်အဲဒီလိုအများအားသူတို့တရားဟောပြောဆွေးနွေးလုပ်နေတဲ့အဖွဲ့အစည်းလေးပါပဲအဲဒီအဖွဲ့အစည်းက ကျုံနောက်ကနာမှာကာယတို့အသောဝကြီးတခုဆောက်ဓမ္မဗိမာန်တဲ့ပုံသိန်းလောက်ပုံမယ်ဆိုတာလည်းအခုနှစ်သိန်းကျော်ကျော်ပုံပြီးတဲ့တော်တော်လည်းပြီးနေပါပြီနည်းနည်းချောပြီးသားဆရာတွေနည်းနည်းပါးပါးလူတွေတရားဟောလို့ပြုလို့တော့ဖြစ်နေပါတယ်အဲ့ဒါနဲ့ဆရာတော်ကြွလာတဲ့အခါတရားဟောပါအောင်ဆိုတော့အဲ့ဒီမှာနည်းညဟောရအဲဒီကဟောပြီးတော့ နထိုးကြီးတောနယ်မှာမနစ်ကဒီမှာလိုက်လာတဲ့ဥတ္တဝရနဲ့အတူတူလိုက်လာတဲ့ဥပုသရဆိုတာကသူကနေမှာရှိပါတယ်အရင်ကလည်းအဲ့ဒီမှာနေဘူးနေတာသူတောတော်တော်ကြတဲ့နေရာပါပဲအဲ့ဒီမှာလည်းပဲတောထဲမှာဒီကိုယ်တော်ကြီးရောက်သွားလို့အဲ့ဒီကဒကာဓမ္မတွေလည်းပဲတရားတွေအားထုတ်ရအမှန်ကြီးစုများပါတယ်သူပဲသူကပြီးမှရဟန်းပြုပေမဲ့သူကဟောတာပြောတာရှိတယ်ညိုဘွယ်ကုန်လည်းရှိပါတယ် မျိုးဝေကုံလည်းရှိသာသနာစီလည်းရှိကမ္မထာဌာနမှာကမ္မထာဌာနနေတဲ့ပုဂ္ဂိုလ်ကမ္မထာဌာနကောင်းဆောင်ပြုတဲ့ပုဂ္ဂိုလ်တွေဆိုတာအဲ့ဒီလိုပုဂ္ဂိုလ်တွေဟာအနလိုပါတယ်သူကသာသနာစိတ်နဲ့ကမ္မထာစိတ်နဲ့ဒီမျိုးဝေကုံတွေနဲ့ပြည့်စုံပြီးတော့နေဖို့ရအနလိုပါတယ်အဲ့ဒီကိုယ်တော်ကြီးကဥပုသလာကသူကတော်ပါတယ် ကိုတော်ကြီးဆိုပေမဲ့ဟောလဲဟောရတယ်သူကတရားဓမ္မတွေတရားတရားပြည့်အောင်ဟောရတယ်အဲဒီရက်ကအစတုန်းကဆိုလို့ရှိရင်အဲဒီရက်ကဘုန်းကြီးတွေကမလိုလားကြဘူးသူကမလိုလားဘူးမဲ့သူဟာသူဆုံးခံစပြီးတော့နေတာကိုဒီနေရာမှာဒီနေရာမဟုတ်သေးဘူးသာကတော့စက်ကြတောင်းတာမှာဟိုသူများမနေခြင်းတဲ့နေရာပါပဲသူများမနေခြင်းတဲ့နေရာမနေဝတ်တဲ့နေရာပေါ့ဒီနေရာကတစ်ဖေ၆တတ်တယ်ဘာဖြစ်တတ်တယ်ဆိုပြီးတော့ အများမသွားဝန်းတဲ့နေရာမှာဘယ်သူနေနေတာပေါ့6လစ်တော်60လို့ပြောတယ်အဲဟိုဟိုခေတ်တုန်းကသဘုံနေကြည့်တဲ့ခေတ်တုန်းကဆိုအဲဒီမှာကိုမျိုးနဲ့သဘုံနေနေသူတို့လည်း60ပါပဲတဲ့စီက60တော့တခါလဲမနာတင်နေဟုတ်ပြည့်ပြည့်ပြည့်လို့သူတွေလည်းပဲအပေါက်ပေါက်ကြီးတယ်ပဲသူက60ကတော့အဲဒါပြည့်ပြည့်လူတွေလည်း60ပဲတဲ့သူအစ်တက်ကြီးဒီမှာသွားတယ်อืมသူတော့မေတ္တာပို့ပြီးတော့နေလို့ စတော့နည်းနည်းပါးပါးလုပ်ပေးလို့တို့ပြောတယ်ဒါပေမဲ့လည်းသူမေတ္တာပုဂ္ဂိုလ်မင်းတို့လည်းအဲ့ဒီဘက်ကနေကြကွာငါလည်းဒီဘက်ကနေမင်းတို့မအနောက်ကျစ်တယ်မလုပ်ကြနဲ့ဆိုပြီးတော့မေတ္တာပို့ထားတာနဲ့ဟိုမဟာကြသားတဲ့သူစားတော့ဘယ်သူမှမချောက်ဘူးတဲ့လူတွေပါလေလာတရားအထုံနေမိကလေးတွေပါလေလာပြီးတော့နေလဲညပြင်းနေပြီမချောက်တော့ဘူးနောက်တော့သူစားသူမေတ္တာပို့ပြီးတောင်းပါတတ်တာတဲ့အဲ့ဒီမှာသူနေနေတာပါ အဲ့ဒီနေရာကအခုတော့သူကနေရာတနေရာမှာတကာတွေကကြီးညိုတာနဲ့အကြောင်းလေးတစ်ခုပြီးတာဆောက်ပြီးတော့သူနားကြောင်းလေးတွေနေပါပဲတော်တယ်မှာအဲ့ဒီမှာသူတရားလေးတွေဟောပြောပြတာနေအခုတော့လေဘေးရောက်အဲဘေးပဝင်းကျင်ကဘုန်းကြီးတွေဘာတွေကလည်းသူ့ကိုအခုတော့ယူသေးလေးလေးစားစားရှိပါတယ်ဒကာဓမ္မတွေကယူသေးလေးစားပြုနေတော့အဲသူ့ယူသေးလေးစားကြတယ် တရားဟောကြရှိလို့ရှိရင်တရားဓမ္မတွေကဒီဥပုဒ္ဒလတရားနာကျင်ပါတယ်ဆိုတော့ဘုန်းကြီးတွေကလည်းပဲအဲသူပြင့်ပေးရတာကိုတရားဟောဖို့ဆိုတော့ဥပုဒ္ဒလတတိတော်တော့ဘုလည်းမပြုဘူးတတိတော်တော့အလူအလူတန်းတွေကိုမလိုက်ဘူးလို့ဆုံးဖြတ်ထားတယ်ဘယ်မှလည်းမလိုက်ဘူးအဲတတိတော်လည်းပဲဒီရှင်ပြားတို့အလူတရားတွေပါလေတတိတော်မဟောတာဘူးမဟောပြရစင်တယ်လို့ပြောတော့

အသွာလန်းလာလန်းကလူတော်တော်လေးကြမ်းပါတယ်ဟိုကနထိုးကနေပြီးတော့မန်းလေးကနေပြီးနထိုးရောက်အောင်ဒီလန်းနေရတော့ဘုရင်နေပါပဲချောတွေပါကတ္တရာလန်းနေပါမန်းလေးကနေပြီးတော့နထိုးထိုးကနေညင်းကြအဲ့ဒါကတော့ကတ္တရာလန်းချောတွေပါပဲအဲ့ဒါဘုရင်ကကြောက်ဆယ်ကဆောင်ရွက်ပိုင်းဥထုံးရှင်ဆိုတာကဘုညာစိတ်ခွန်ရွာကပါပဲရင်က ဒီနုနုရီတို့ရဲ့ဦးလေးပေါ့လေရန်ကုန်မှာရှိတဲ့ဒီနုနုရီတို့ကိုကိုလေးတို့ရဲ့ဦးကြီးဦးလေးပါသူကသူကားနဲ့တခါတည်းသူကလိုက်လာတယ်ဒီနထိုးနထိုးလောက်လိုက်ဖို့ပါလို့ပြောတာဟာတောက်ချောက်ပဲလိုက်မယ်တဲ့နထိုးကနေပြီးတခါတည်းဘုရင်ကြောင့်မိလာကြောင့်သူကားနဲ့တခါတည်းလိုက်လာသူကလည်းဒါပေမဲ့လို့သူကားကတော့မသွားနိုင်ပါဘူးနထိုးမျိုးထဲမှာထားပြီးနထိုးမျိုးကသူ့မိတ်ဆွေတယောက်စီကသူကခြေကားနဲ့သူကလိုက်တယ် လမ်းကသူတို့ပြောတော့7မိုင်လောက်လို့ပြောတာဘုန်းကြီးထင်တာတော့15မိုင်နဲ့မနည်းဘူးထင်တာအဲ့ဒီလမ်းတော်လားလဲလမ်းနေတယ်ဆိုတာလဲလမ်းနေတချို့နေရာတွေများချင်းချုံပြီးွားတွေတခါတည်းကားတွေနဲ့တိုက်သွားတာသူကဒီကချုံနေသူ့သူ့ပဲနေတယ်အဲ့ဒါတွေတိုက်သွားတာလမ်းတွေကလဲလားဆိုတော့တော်တော်မကောင်းပါဘူးကွာကြောက်ပြီးကြည့်နေတယ်တခါတည်းလာဆိုးဆိုးတော့ပြင်ဒီတခါအရင်ကလည်းလာဆိုးဆိုးတွေသွားဖို့ပါပြီဟို ရေဦးတော့မှလည်းပဲလမ်းခါဆိုးဆိုးပါပဲမနေ့ကစစ်တွေသွားတော့လည်းပဲစစ်တွေကမှကျွနေရည်ဆိုးဆိုးတွေတွေ့ခဲ့ပါတယ်ဒါပေမဲ့လို့အခုသွားကြရတဲ့လမ်းတော့မဆိုးဘူးဒါတော့ပြောရသေးတယ်ဟိုကြတော့လမ်းဆိုးတော့ပြင်ပထမသားမယ်လို့ဒီလိုလမ်းမျိုးတစ်ခါမှမသွားဘူးလို့ဒါပေမဲ့လို့ဘုန်းကြီးများသိနေအောင်နှလုံးသွင်းရတယ်လို့ရှိကမြတ်စွာဘုရားကိုယ်တော်တိုင်တရားဟောတဲ့ဌာနတွေလာပြီးတော့ဟောပြီးတော့ဒီစာကြီးကြွကြည့်ပြီးဟောတော့ ရသော်ဘုရားမှာဒီလိုမော်တော်ကားနဲ့တော့မသွားရဘူးလို့ကြည်ရင်သွားတယ်လို့လမ်းနေလည်းဒီလိုဆိုးမှာပဲလို့သူကဒါပေမဲ့ရသော်ဘုရားကိုတော်လည်းကြည်ရင်ကြွအဲ့ဒါအာယုံပြုပြီးဘုန်းကြီးကလည်းပဲလမ်းဆိုးလို့ပါမိမယ်လို့လည်းပဲရသော်ဘုရားတော့ကြွသေးတာပဲလေလို့လုံးသွင်းပြီးလားတဲ့ဆိုတော့ကြောင့်ပြောတယ်သူကဟုတ်တယ်သူကနားတည်းကတော်တော်ဆိုးပါတယ်သူအဲဒီမှာလည်းပဲတကယ်တော့ကြတဲ့နေရာတွေဒကာဓမ္မတွေ သနာစရာပါပဲသူတို့လိုယတိကတော့ကိုဒီတရားတွေပါလေကြာကြာနာဟောမပြောမဲ့ပုဂ္ဂိုလ်တွေအနက်ရောက်သေးတဲ့နေရာတွေပါပဲဒါကြပါလေတရားနာတွေလူကနောက်အဒီနာမှာမိယာကမ္မထာတာတွေတခုရှိတယ်ဒါလည်းဘုန်းကြီးကစောစောကမသိဘူးကိုရောက်တော့မှသိတယ်သူတို့ကအရင်မှလည်းပဲတည့်ရကြွပါအောင်ဆိုအရင်မှလည်းတည့်ရတည့်ရဟောပေးရတယ် ကျွန်းကျွန်းတော့မြဝရီဆိုပြီးတော့အဲဒီမှာလည်းဒီကသာသနာ့ဤသာတရားထုတ်သွားတဲ့ဥဝေလူဆိုတဲ့ကိုတော်တစ်ပါးပါပဲသူလည်းပဲတော်ကြောင့်ဒီကြောင့်မှသူဝင်းနေဆုံးခံစားသူ့ဟာသူနေနေတာတရားထုတ်နေတာပါပဲအဲဒီတော်ကြောင့်မှလည်းပဲဘုန်းကြီးမနေတာပြက်လက်နေတာကို15နှစ်20လောက်ရှိပြီဆိုတာပဲအဲဘယ်သူမှမနေဘယ်သူမှမနေကျင်တဲ့နေရာပါပဲအဲဒီမှာသူနေနေအောက်ဦးတွေတော့အောက်ဦးဟောင်းနေတော့ရှိတယ် အဲဒီမှာနေနေရကသက္ကာဓမ္မတွေကကြီးညိုတာနဲ့အဲတရားတွေဘာတွေလဲအာထုတ်ကြပြုကြတယ်သူကသမဏဒါနာလေးတစ်ခုဖြစ်နေသူနေရာလဲတော်တော်ကောင်းပါလေတော်လိုက်သူကတော်တော်တော်ပါတယ်အဲဒီကနေပြီးတော့မြင်းကြံမြင်းကြံကတော့အရင်တော့ကသင်သမုတ်တုန်းကဒီချင်းရောက်ဘူးပါတယ်အဲဒီတော့ကလည်းမြင်းကြံကသာသနာ့ရည်သားဆရာတော်ကဥဒုံသားကသူကကြောက်ထားပါတယ်။နောက်ကြောင်းညိုတဲ့အခါ အဲ့ဒီပဲစီရောက်လို့ရှင်သူစီတော့ကြွပါအောင်လို့ကြောက်ထားပါတယ်ပြီးတော့မြညာဌာနကလည်းပဲအရေးကြီးပါတယ်သူညာဌာနတရားထုတ်တဲ့ယောဂီတွေလည်းတော်တော်များတယ်မြညာဌာနမှာဆောင်ရနေတဲ့ဥတုံသာဆိုတာလည်းပဲသရိယရောသတိပါရောတော်ပါတယ်သူကတရားဓမ္မတွေနဲ့ဆက်ဆံရေးတွေလည်းတော်ပါတယ်ယောဂီတွေနဲ့စပြီးနုနုကြားကြားတခါတည်းစောင့်ကြောက်ပုံတွေပါလေလုံလောက်ဝိရိယနဲ့သူကအမှန်တော်ပါတယ် နတ်တော်တဲ့ပုဂ္ဂိုလ်ပြီးတော့အပေါင်းအသင်းအားဖြင့်ကြည့်လိုက်မယ်ဆိုလို့ရှိရင်ပခုတ်ကူဆရာတော်ကြီးရဲ့တကြီးကြီးဒီရင်းဖြစ်နေတော့ပုဂ္ဂိုလ်ကိုင်းအားလုံးနဲ့လည်းပဲသူကမသိတာလည်းသိမကြည့်ဘူးပေါ့ဒီကြီးကြီးတွေဆိုအကုန်သိရင်အကုန်ရင်းရင်းနှီးနှီးတွေဖြစ်နေတော့အဲဒုသနာကပရိယတိဘက်ကပုဂ္ဂိုလ်တွေကလည်းပဲတော်တော်လေးစားတဲ့ဌာနတစ်ခုပါပဲအဲသာဝူတွေပါလေဆိုလို့ရှိရင်လည်းသူ့နေရာမှာတော်တော်ပြည့်ပြည့်စုံစုံရှိပါတယ် အဲဒီမှာအဲဒီမှာအရင်ကတရားဟောဦးတဲ့နေရာပါပဲအဲဒီမှာလည်းနှစ်ညဟောပဲအဲဒီကပြီးတော့မလိုင်းဆိုတာမလိုင်းဆိုတာမနေ့တုန်းကသေရောကနေမိထီလာတရားဟောပြီးရက်တည်းအပူထားတာကိုအဲဒီရက်တည်းကကသသသူတို့စီကတောင်းတာနဲ့တညသွားပြီးတော့ဟောရဒါနဲ့နောက်တစ်ခါကြောလို့ရှိရင်သူစီသုံးညဟောပါတဲ့ကြောက်တာဒါနဲ့ဒီတစ်ခါသူစီလည်းပဲနှစ်ရက်နှစ်ညဟောဖို့ရအစီအစဉ်ပေးထားပါတယ် သုံးညတော့ပေးလို့မရှိဘူးလို့ခုနှစ်ညစီနှစ်ညစီပေးတာကိုတလားကျော်နေပြီလို့ရက်တွေပုံပုံသွားပြီလို့သုံးလသုံးညစီသုံးညစီကြောက်လို့လို့ရှိရင်ပြင်ဒီမှာနှစ်ပတ်လည်းပူဇော်ဝဲတော်မိမှာမဟုတ်ဘူးလို့သူကဒါနဲ့နှစ်ညစီပဲပေးပါလေကိုလို့ကြောက်ပြီးတော့အဲ့ဒီမှာနှစ်ညဒီမှာလည်းပဲသူတို့တော်ကျူးစစပဲဒီရနာကြပါတယ်သူသူနေရာလေးဒီနေ့သူအဲ့ဒီနေရာလည်းပဲကမ္မထာကျောင်းတွေတော်တော်များများရှိပါတယ်ညီလည်းပဲတော်တော်ကျေကျေဝန်းဝန်း သာသာရရာရှိပါတယ်သူများလည်းမိသီလာကတော့ဘုန်းကြီးများနဲ့ဆိုင်တဲ့ကမ္မဋ္ဌာန်းဌာနရဲ့လူပြီးသားမရှိပါဘူးအဲဒီကပိုင်းရွှေချောင်းကနေခွဲထားတဲ့ကမ္မဋ္ဌာန်းဌာနတစ်ခုတော့ရှိပါတယ်ဒါကဘုန်းကြီးများနဲ့သိပြီးတော့ဟိုလည်းမရင်းနှီးဘူးပေါ့လေသူပြီးတော့ပြီးပါတယ်သူကဒီကဒီကဒီကနိနေပြအတိုင်းတိတိကျကျတော့မဟုတ်ဘူးအထုပ်ပုံချင်းကတော့သတိပဋ္ဌာန်ရှုမှတ်နေတော့တူတော့တူပါတယ်သူက ဆရာကြီးမြတ်ကျော်ကနေပြီးတော့ဒီဝင်ထားခဲ့တဲ့ဌာနဖြင့်အဲဒီမေဒီလာကတော့တခါရီကမနစ်ကတည်းကလူတို့ကြောက်တာဒီနေ့လည်းလာပြီးတော့ကြောက်တာနဲ့သူတို့ဒီလည်းပဲကြွအောင်လို့မလှန်ရောက်တော့သူတို့ဒီလည်းကြွအောင်မှာပဲဆိုပြီးတော့သူတို့ဒီမှာလည်းနှစ်ညဟောခဲ့ပါတယ်အဲဒီကပြီးတော့ကြောက်ဆယ်ကနောက်ဆုံးစတယ်မှဆိုရင်မေဒီလာကပြီးရင် မေလာကပြီး6ရက်နေ့တရားဟောပြီးရင်9ရက်နေ့ဒီမှာအဲ9ရက်နေ့9ရက်နေ့တရားဟောပြီးရင်6ရက်နေ့ညယထာစီပြီးဒီ9ရက်နေ့ရောက်ဖို့ရအစီအစဉ်လုပ်တာကျောက်ဆယ်ကခုနကဥသွင်းရှင်ကသူကမန္လေးကတည်းကသူကကြောက်ထားပြီးသူကတောက်ကြောက်လေးလိုက်လာပါတယ်သူကားနဲ့သူကားနဲ့သူကသူကားနဲ့အကုန်လုံးလိုက်ပြီးတော့ကိုမိလာရောက် မိလာကနေပြီးတော့လည်းသူစီကြောင်းလူကားနဲ့တခါလေတောက်လျှောက်မစီခြင်းသူကလောက်တော့အဲ့ဒါနဲ့သူစီတယ်ပဲအရင်တုန်းကတော့ကြောက်စင်မှာဝိဇာလင်္ကာရဆရာတော်ရဲ့ညီညီဖြစ်တဲ့ဥတင်ရွှေဆိုတာရှိပါတယ်အဲ့ဒီဥတင်ရွှေရဲ့အလှူတုံးကအလှူတရားအနေနဲ့ပညာပညာတခါဟောဘူး အဝိဇ္ဇာလင်္ကာရဆရာတော်အကြောင်းပြုပြီးတော့အဲဒီမိဒလာအဲဒီကြောက်ဆက်ကလည်းမရောက်ဘူးသေးတာနဲ့တညဟောဘူးအခုတခါတော့သီးသဥပဒနာတရားသက်သက်ပါပဲတခါတော့ကြောက်ဆင်မှလည်းတရားနာတွေကတော့များပါတယ်သူကမထာဌာနကတော့ရှိရရှိနေတာရင်ကတိကဥပ္ပလျာနာလည်းသွားနေဘူးတဲ့ဌာနတွေကလည်းကြောင်းလဲကြအဲ ဒီဆောင်ရတဲ့ပုဂ္ဂိုလ်တွေလည်းပဲပြည့်စုံမျိုးတော့မပြည့်စုံလို့ပေါ့လေတိုးတက်မှုတွေတော့သူကသိမရှိဘူးဒီနေရာလေးကဒီဥထွန်းရှင်ကလည်းသူကရဏဌာနသူအသိလုပ်ဖို့ဆိုပြီးသူကြိုးစားနေကြိုးစားနေပေမဲ့သူ့နေရာကလည်းတည်မကောင်းပါဘူးအခုတော့ဖြင့်ဘုန်းကြီးကတဲခဲ့တဲ့နေရာကရန်ကုန်ကျောင်းဆိုတာဟိုထဲမှာကျောက်ဆယ်မျိုးရဲ့မြောက်ဖက်နာတဖာလုံးလောက်ဝေးတယ်နဲ့တူတယ်အဲဒီအဲဒီနေရာကလမ်းနဲ့လည်းသူခဏီးနီးပါပဲ မဝေးတော့ဘုန်းကြီးကြောင်းဟောင်းပါပဲဒီဘုန်းကြီးကဒီမှာမနှစ်ကဒီမှာလာပြီးတရားထုတ်သွားပါတယ်သူကတရားထုတ်သွားတော့သူကလည်းအာဘိတရားတွေဟောပြီးတော့နေတော့အဲ့ဒီတည်းမှာသမထသနာလုပ်ရင်ကောင်းတယ်လို့တော့တိုက်တွန်းတော့ထားခဲ့တာပဲဒီနေရာသမထသနာဖြစ်ရင်တော့တော်ပါလိမ့်မယ်အဲဒီကမင်းညာကမင်းညာကတရားဟောပြီးတော့ 10နာရီမှပြီးသပြီး10နာရီနဲ့မိနစ်20မှသူကယထာချိန်ကရှိတာကိုရောက်ဖို့ရအဲ10နာရီပြီးသပြီးတော့ယထာမှာမိနစ်20မတိုင်ခင်ပေါ့လေစောစောရောက်အောင်ဆိုပြီးတော့ဘုရားမှာစောင့်တယ်။နောက်ယထာကနောက်ကျသွားတယ်10နာရီမိနစ်20ရောက်အောင်မှာဥသာ 7နာရီတိကနီမှာရောက်ပါတယ်7နာရီ9မိနစ်လောက်လိုတော့ထမရလို့အဲဒီမှာရောက်ပါတယ်တော့နောက်ကျသွားတယ်အဲဒါကြောင့်အဲဒီကစပြီးနောက်ကျလာတဲ့ကနေ့ဒီမှာ7နာရီကျော်ကျော်ရောက်ဖို့ရတယ်ပဲအခု7နာရီခွဲလောက်နီးနီးမှရောက်တော့တာတော်တော်နောက်ကျသွားဟိုဒီမှာတရားဟောမိယုံသာသာလောက်ရှိတော့နောက်ကျသွားတယ်အဲဒါပါပဲအဲဒါအခု